ခန်းကြီးရှိအငယ်1မှ4တဖန်သာရဖျားကတင်းဒီကြီးသောကြောက်တင်ဘုံကိုယူပြီးလျှင်အတော်လူရဲ့မြန်မြန်ဖြက်လို့ဟုဆိုလိုသော မဟေရရှာလက်လက်ဟာရှဘက်ဟုသောအခရာစလုံးကိုလူပါသံအားဖြင့်ရေးထားလို့ဟုငါအားမိန်တော်မူ၏ထိုအခါတက်တေခံစေခြင်းအလို့ငါယုံလောက်သောတက်တေယေပရောဟိတ်ဥရိယနှင့်ယေဘရခိဤတာဇာခိရတို့ကိုငါခေါ်ထား၏ ထိုနောက်မှငါသည်ပရောဖက်ကတော်ကိုချင်းသဖြင့်သူသည်ပရိသေဆွဲယူ၍သားယောက်ျားကို ဖွားမြင်လေ၏ဒါရဘုရားကလည်းထိုသားကို မဟေယရှာလလဟာရှပတ်ဟူသောအမည်ဖြင့်မှဲ့လော အကြောင်းမူကားထိုသူငယ်သည် အမိအဖဟုမခေါ်တတ်မီဓမ္မတက်မြို့၏စီစဉ်ရှမာရိမြို့၌လူရသောဥစ္စာကို အာရှုရိရှင်မြင်းသည်တိမ့်သွာလိမ့်မည်ဟု မိန်တော်မူ၏ အငယ်9မှ8တပန်သာရဖျားကဤလူမျိုးသည်ဖြင်းညင်းစွာစီးသော ရှိလောင်ချောင်းကိုညင်းပယ်၍ရေစိန်နှင့်ရေမလိသားတို့၌ဝမ်းမြောက်ကြသောကြောင့်သာရဖျားသည်အလုံးရင်းပါသော အာရှုရိရှင်ပြန်ဒီဟုသောခွန်အားပလကြီး၍များသောမြည်ရည်နှင့် သူတို့ကိုလွှမ်းမိုးစေတော်မူသည်ဖြင့်ထိုမြစ်သည်မိမိချောင်းများကို လွှမ်း၍မိမိကမ်းများကို ရှံလျက် ယုဒပြည်ကိုချင်းနှင်းလွှမ်းမိုးဖြန့်သွား၍လေပင်တိုင်အောင်မှီလိမ့်မည်သူ၏အတောင်တို့ကိုလည်းဖြန့်သဖြင့်ကိုရောဤမြေတပြင်လုံးကိုအုပ်မိုးလိမ့်မည်အိုအေမန်ရေလဟုမိန်တော်မူ၏အငယ်9မှ22အချင်းလူများတို့တင်းဖွဲ့၍မှိုင်တွေကြလော့ဝေသောပြည်သားအပေါင်းတို့နားထောင်ကြလော့ခါးစည်း၍မှိုင်တွေကြလော့ခါးစည်း၍မှိုင်တွေကြလော့ တိုင်ပင်ကြလော့တင်တို့အကြံသည်ပြည့်လိမ့်မည်စီရင်ကြလော့စီရင်သည့်အတိုင်းမတီရအကြောင်းမူကားဘုရားသခင်သည်ငါတို့ဘက်၌ရှိတော်မူ၏ဤလူမျိုး၏ဘာသာဒလိအတိုင်းငါမကျင့်ရမည်အကြောင်းဒါရဘုရားသည်တကူပြလျက်ငါကိုတုံတင်၍မိန်တော်မူသည်ကားတင်းဖွဲ့ခြင်းဟုဤလူမျိုးဆိုသည်မြတ်အတိုင်းတင်တို့သည်တင်းဖွဲ့ခြင်းဟုမဆိုကြနှင့်သူတို့ကြောက်တတ်သောအရာကိုမကြောက်ကြနှင့် မထိတ်လန့်ကြနှင့်ကောင်းကင်ဘုရားအရှင်သာရဘုရားကိုယူသေးခြင်းရှိကြလော့ထိုဘုရားကိုသာကြောက်ရွံ့ခြင်းထိတ်လန့်ခြင်းရှိကြလော့ထိုတို့ပြုလျင်ထိုဘုရားသည်တင်တို့ကိုလွန်ရာဖြစ်တော်မူလိမ့်မည်တို့ရတွင်ဣတေလလူနှမျိုးတို့ထိမိ၍လဲเสียကြောက်မှားယွင်းเสียကြောက်ယေရုရှလင်မြို့သားတို့၌ကြော့ကွင်းနှင့်ထောင်ချောက်ဖြစ်တော်မူလိမ့်မည်ထိုသူအများတို့သည်ထိမိ၍တိမ်လေကျိုးပဲ့ခြင်း ကြော့မိဖန်စီခြင်းတို့ရောက်ကြလိမ့်မည်ဤတက်တေခံချက်ကိုငါတပိတို့တွင်ထုတ်ထား၍ပညာတရားကိုတစိတ်ခတ်လော့ဟုမိန်တော်မူ၏ယာကုပ်အမျိုးသားတို့တွင်မျက်နာတော်ကိုကွယ်ထားတော်မူသောသာရဘုရားကိုငါသည်ဆိုင်ငံ့လျက်မျှော်လင့်မည်ငါမှဆ၍ငါအားသာရဘုရားပေးတော်မူသောသူငယ်တို့သည်ရှိကြ၏ဇီးုံတောင်ပေါ်မှကျင်းဝတ်တော်မူသော ကောင်းကင်ဘုရားရှင်သာရဖျားထံတော်ကဣဒရေလမြို့၌ပုပ္ပနမိတ်နှင့်အံပွေသော အရာဖြစ်စေခြင်းဟာပေးတော်မူသည်တိုးတိုးပြော၍မန္တန်တရစေတတ်သောနတ်ဝင်နှင့် ဆုံးတို့သည်စီးကပ်ကြလောဟုတင်တို့အားဆိုလျင်မူကားလူတို့သည်မိမိတို့ဖျားသခင်၌မစည်းကပ်အပ်သလိုအသက်ရှင်သောသူ၏အမှုမှာအသက်တည်သောသူ၌စည်းကပ်အပ်သလိုတရားတော်ကို၎င်း သက်သေခံတော်မူချက်ကို၎င်းနားထောင်ကြကုန်။သူတို့ပြောသောစကားသည်နှုတ်ကပတ်တော်နှင့်မညီလျှင်၊သူတို့၌အာရုဏ်မတက်သေး။ပင်ပန်းခြင်းနှင့်မွတ်သိပ်ခြင်းကိုခံလျက်လွန်သွားရကြလိမ့်မည်။မွတ်သိပ်သောအခါလည်းကိုယ်ကိုကိုယ်နှောင့်ရှက်၍၊မိမိတို့ရှင်ဘုရင်နှင့်မိမိတို့ဘုရားသခင်ကိုကျိန်ဆဲကြလိမ့်မည်။အထက်သို့မျှော်သည်ဖြစ်စေ၊မြေကြီးကိုကြည့်သည်ဖြစ်စေ၊ဒုက္ခဆင်းရဲနှင့်မှောင်မိုက်အတိရှိပါ၏။ ထူထပ်သောမှောင်မိုက်နှင့်တွေ့၍အလင်းကွယ်ပြောက်ရာသို့နှင်ထုတ်ခြင်းကိုခံရကြလိမ့်မည်